အင်ဂုလိမာလတုပရိဒံယံဗနန္တတနိသိဏဌာနဒောဝနံဥဒကံပိဝိနာတိတိတပ္ပမေဝပရိတယံတုဋ္ဌိနာဂဗ္ဗဝုဋ္ဌာနံယင်စတာတိတိတင်ခနေထေရတင်ဂုလိမာလတလောကနာထေနဗာတိတံကပ္ပထာယိမဟာဒေသံပရိဒံတံဗနာမဟေ ယတောဟံပဂိနိအရိယာယဇာတိယာဇာတောနာဘိဇာနာမိသင်စိတ်စပါဏံဇီဝိတာဝရောပိတာတေနတစ္ဆေနသုတိတေဟောတုသုတိကပတ္တာ